2019ခုနှစ်ဇွန်လ3ရက်နေ့ညနေ9နာရီချိန်မှာစာအုပ်ဈေးမြို့တရားစီကမ္မဋ္ဌာန်းဌာနတလတိုင်တိုင်ဖွင့်လှစ်ထားတဲ့ဘာတတိပဒံဝိပဒနာအလုပိတရားစကံပွဲတော်မှာရောက်ရှိလာကြသောဆရာတော်တန်ဃာတော်ယောဂီသူတော်စင်များ ဤယိတ်တာနှင့်သက်ဆိုင်သောမြင်ရမမြင်သော ပုဂ္ဂိုလ်တ attva များနှင့်ယက်လေးမျက်နှာယက်ရှင်းမျက်နှာယက်ဆင်မျက်နှာနန္တစัจ java လာမှာရှိကြကုန်သောနန္တတ attva အနန္တလူနတ်မြမအနန္တပေပုံသာအနန္တပဒန်းဆက်ရှိသူအလုံးမိယံကြောင့်ကြဘုသောကရိကင်း၍ကိုယ်စိတ်နှပါဤမြတ်မြတ် ကြည်ကြည်လင်းလင်းချမ်းချမ်းသာသာရှင်ရှင်ပြပြဖြင့်တတိပဒံတရားများကိုရှေ့မှနဲ့နောက်မှဆက်ဆံမိအောင်ရှေ့တရားနောက်တရားဆက်ဆံမိအောင်ရှေ့ဝရိယနောက်ဝရိယဆက်ဆံမိအောင်ရှေ့ပညာနောက်ပညာဆက်ဆံမိအောင်ရှေ့သမာဓိနောက်သမာဓိဆက်ဆံမိအောင်ရှုမှတ်နိုင်ပြီးတော့မိမိတို့လူလားတောင်းတအပ်သောမဉ္ဇဉ်ဘူဉ္ဇဉ် နိဗ္ဗာန်ချမ်းသာရရှိခံစားနိုင်ကြပါစေလို့ရှိဥစွာမေတ္တာပို့သဆုတောင်းအပ်ပါတယ်ရှိဥစွာတရားဓမ္မသိနိုင်မြင်နိုင်တွေ့နိုင်ခံစားနိုင်ပါစေလို့မေတ္တာပို့သပြီးတဲ့နောက်မှာမိမိတို့တရားအထုတ်ကြတဲ့ယောဂီတွေမေဖို့နိဗ္ဗာန် ရတဲ့ရထိုက်တဲ့အတွက်ကြောင့်ဘဘလို့ပါဠိလိုဘဘလို့ခေါ်တယ်မြန်မာလိုကကျွတ်တဲ့ကျွတ်တိုက်မဘူရတဲ့ရထိုက်သောပုဂ္ဂိုလ်လို့ဒီလိုခေါ်ပါတယ်အဲ့ဒီပုဂ္ဂိုလ်ကဘလို့အင်္ဂါချက်လက်တွေနဲ့ပြည့်စုံရမလဲနံပါတ်1ကမ္မန္တရေတဲ့ကံကြီး၅ပါးကင်းလွတ်သူဖြစ်မှမဘူနိဗ္ဗာန်ရတတ်တဲ့ဘဘပုဂ္ဂိုလ်ဖြစ်တယ်တဲ့ ကံကြီး၅ပါးဆိုတာကမတုဃတက အမေကိုတတ်ခြင်းပိတုဃတကအဘေကိုတတ်ခြင်းအရဟန္တဃတကယဟန္တာကိုတတ်ခြင်းလောဟိတုဘာရကဘုရားရှင်အသွေးစင်းတွေအောင်လုပ်ခြင်းတန်ခဗိရကညီညွတ်နေတဲ့တန်ခါများဝေပြအောင်လုပ်ခြင်းတဲ့အဲ့လိုကံကြီး၅ပါး ကျူးလွန်ထားရင်တရားမရဘူးတဲ့ကျူးလွန်ထားတာမဟုတ်ဘူးအဲ့ဒီကံကြီး၅ပါးမှကင်းလွတ်တဲ့ဆိုရင်တော့မိမိတို့ဟာမဲ့ဖို့နိဗ္ဗာန်ရတဲ့ရတိုက်တဲ့ဘဘပုဂ္ဂိုလ်ပဲလို့နံပါတ်1အချက်လက်သိရမှာဖြစ်ပါတယ်တဲ့ရတ္တံကဗေဒကဆိုတာကတော့ယဟန်မြာနဲ့သက်ဆိုင်နေတဲ့လူတွေနဲ့မပါဘူးတဲ့အဲ့တော့ဒီကံကြီး၅ပါးဟာ ဤသည်ကြမဲ့၌အမေငရဲသို့ဧကံရောက်စီတတ်သောကြောင့်အနန္တရိယကံလို့ခေါ်တယ်တဲ့။ဉာဏ်စန္န္တရိယကံလို့လည်းခေါ်တယ်။အဲ့ဒီကံသည် အကန္တရမကန္တရနှစ်ပါးလုံးကို ဖြစ်စေတယ်တဲ့။ဤလာရှိသောယဟမိမ၌မေတော်မိဝဲခြင်းဟူသောဘေကုဏီဒုတကကံလည်းပဲမကန္တရဖြစ်တယ်။အဲ့ဒီကံ၆ပါးကို ကမ္မန္တရေလို့ခေါ်ပါတယ်အဲ့ဒီကမ္မန္တရေကင်းမှဘဗ္ဗပုဂ္ဂိုလ်လို့ခေါ်ရပါတယ်တဲ့နံပါတ်1ကတော့နိယတမိစ္ဆာဒိဋ္ဌိလို့လည်းခေါ်တယ်ကိလေသာတရေလို့လည်းခေါ်တယ်အဲ့ဒါကင်းရမယ်တဲ့အဲ့တော့ကိလေသာတရေလို့ခေါ်တဲ့နိယတမိစ္ဆာဒိဋ္ဌိကဘာလဲကောင်းမှုမကောင်းမှုမြည်သည်မရှိဘူးပြုလုပ်တော်လဲကောင်းမှု မဖြစ်ဘူးမကောင်းမှုလည်းမဖြစ်ဘူးကောင်းကျိုးဆိုးကျိုးကိုမပေးနိုင်ဘူးလို့မြဲမြံစွာယူဆတဲ့အကရိယဒိဋ္ဌိတဲ့တတ္တဝါဒီသေလင်ပြတ်တယ်ဆုံးတယ်ဘဝတစ်ပါးနဲ့မဖြစ်တော့ဘူးကောင်းမှုမကောင်းမှုဆိုတာကောင်းကျိုးဆိုးကျိုးဆိုတာလည်းမရှိဘူးလို့မြဲမြံစွာယူဆထားတဲ့နတ္တိကဒိဋ္ဌိကောင်းကျိုးဆိုးကျိုးဖြစ်ရင် ကောင်းမှုမကောင်းမှုဆိုတဲ့အကြောင်းမရှိကံအကြောင်းမရှိ အကြောင်းမရှိပဲအလိုလိုပဲချမ်းသာကြတယ်အလိုလိုပဲဆင်းရဲကြတယ်လို့မြဲမြံစွာ ယူဆထားတဲ့အာဟိတုကဒိဋ္ဌိဤဒိဋ္ဌိကြီးသုံးမျိုးသည် မစွန့်လွတ်နိုင်အောင် မြဲမြံစွာ ဖြစ်ရင်တဲ့တည်သည့်ချမ်းမဲ့၌အပင်ငရဲသို့ဧကံရောက်စေတတ်သောကြောင့် နိယတမိစ္ဆာဒိဋ္ဌိလို့ခေါ်တယ်တဲ့သက်ကန္တရမက်ကန္တရနှစ်ပါးလုံးလည်းဖြစ်တယ်ကိလေသန္တရသက်ကန္တရမက်ကန္တရကိလေသန္တရလို့လည်းခေါ်တယ်တဲ့ဤဒိဋ္ဌိ၃မျိုးတွင်ပထမဒိဋ္ဌိဖြင့်အကြောင်းတရားကိုပယ်တယ်ဒုတိယဒိဋ္ဌိဖြင့်အကျိုးတရားကိုပယ်တယ်တတိယဒိဋ္ဌိဖြင့်အကြောင်းအကျိုးနှစ်ပါးလုံးကိုပယ်တယ်သို့တော်လည်းအကြောင်းကိုပယ်လည်းအကျိုးကိုလည်းပယ်ရရောက်တယ် အကျိုးကိုပေးရင်လည်းအကြောင်းကိုလည်းပေးရရောက်တယ်ဒါကြောင့်ဒိဋ္ဌိကြီး၃မျိုးလုံးဟာအကျဉ်းချုပ်အားဖြင့်အကြောင်းကုသိုလ်ကံအကုသိုလ်ကံမရှိဒုကံတို့ဤကောင်းကျိုးမကောင်းကျိုးမရှိလို့ယူဆတယ်အဲ့ဒီအယူဆမျိုးရှိနေရင်လဲဘပ္ပပုဂ္ဂိုလ်မဖြစ်နိုင်ဘူးတဲ့အပ္ပပမကျွတ်တဲ့မကျွတ်တတ်တဲ့ပုဂ္ဂိုလ်အဲ့ဒီဒိဋ္ဌိတွေကင်းတယ်လို့ရှိရင်ဘပ္ပ ကျွတ်တဲ့ကျွတ်တိုက်မဲ့ဖို့ရတိုက်တဲ့ပုဂ္ဂိုလ်လို့ခေါ်ရမှာဖြစ်တယ်တဲ့။နံပါတ်3နံပါတ်3ကတော့ဘဗ္ဗပုဂ္ဂိုလ်ဖြစ်ရန်တွေ့တဲ့စန္ဒထက်တန်ရမယ်တဲ့။မဲ့ဖို့နိဗ္ဗာန်ရောက်ခြင်းတဲ့စန္ဒတရားမြင်ခြင်းတရားသိခြင်းတဲ့စန္ဒထက်တန်ခြင်းဟာတဲ့။နံပါတ်3ဘဗ္ဗပုဂ္ဂိုလ်ဖြစ်ကြောင်းအင်္ဂါဖြစ်ပါလေတဲ့ အဲနံပါတ်၄ကတော့ကံဒိဋ္ဌိကင်စန္ဒတင်ယုံခြင်းဒီနံပါတ်ယုံကြည်တဲ့တတ္တတရားပြည့်စုံရမယ်တဲ့ယခုလိုဘောင်းနဲ့ပိန်နဲ့ဒိုင်နဲ့ထိတယ်သွားတယ်လာတယ်ရက်တယ်စားတယ်တောက်တယ်ကွေးတယ်ဆက်တယ်စသည်ဖြင့်တတိပဒံဒေသနာနိကြနန္ဒကြည်သူတော်ရှင်မာသီဆရာတော်ဘုရားပြတ်တာတော်ဤအတိုင်းအတုလို့ရှိရင်ဖြင့်တို့ဟာတရားရမှာအမှန်ပဲလို့ ယုံကြည်တဲ့တတ္တတရားနဲ့လည်းပြည့်စုံရမယ်တဲ့ပြည့်စုံမှပပ္ပပုဂ္ဂိုလ်ဖြစ်တယ်တဲ့အဒိဋ္ဌိကင်စန္ဒတင်ယုံခြင်းတိဟိနံပါတ်5ကတော့တဲ့မိမိတို့ပဋိသန္ဓေနေကြတော့ကအလောဘအဒေါသအမောဟဟိတ်သုံးပါးဖြင့်ပဋိသန္ဓေဒီနေကြတဲ့တိဟိပုဂ္ဂိုလ်ဖြစ်ရမယ်တဲ့အဲတိဟိပုဂ္ဂိုလ်ဖြစ်ခြင်းဟာလည်းပဲ အဘုနိဗ္ဗာန်ရကြောင်းတရားမြန်မြန်ပြည့်စုံကြောင်းဘဘ္ဗပုဂ္ဂိုလ်ဖြစ်ပါတယ်တဲ့နံပါတ်6အင်္ဂါကဘာလဲဆိုတော့တိဟိဉာဏ်တဲ့ဉာဏ်ပညာထက်မြက်သူဖြစ်ရမယ်တဲ့ဉာဏ်ပညာထက်မြက်သူဆိုတာကတော့တရားမဲ့လို့ရှိရင်ဖြင့် ဖြစ်လာတဲ့ယုံနံတရားဖြစ်ပြီးရင်ပြီးချင်းပြောက်သွားတယ်ပြက်သွားတယ်မမြဲဘူးအနိစ္စအဲ့လိုမြင်နိုင်လောက်တဲ့ဉာဏ်ပညာထက်တန်ရမယ်တဲ့ဉာဏ်ပညာထက်မြက်ထက်တန်ခြင်းဟာလည်းပဲဘဘပုဂ္ဂိုလ်ဖြစ်ကြောင်းတပါဖြစ်ပါလေတဲ့ဘဘပုဂ္ဂိုလ်ဖြစ်ကြောင်းအင်္ဂါ6ပါးထဲမှာမိမိတို့တို့ရာကမ္မန္တရကံကြီးတွေ အမိတ္တဖိတ္တစတဲ့ကံလည်းလွတ်နေကြတယ်။နိယတမိစ္ဆာဒိဋ္ဌိအဖြစ်ကလည်းလွတ်နေကြတယ်။ယုံကံဒိဋ္ဌိကင်းဆန္ဒကလည်းထက်တန်ကြတယ်။ဆန္ဒထက်တန်လို့ယိတ်တာကမ္မဋ္ဌာန်းဌာနကို ရောက်လာခြင်းဖြစ်တယ်တဲ့။အဲတင့်တော်တဲ့ဉာဏ်ပညာလည်းရှိကြလို့တရားအထုတ်ခြင်းနဲ့ဆန္ဒတွေစိတ်တွေပေါ်တာဖြစ်တယ်။ အဲဒီထဲမှာဘာအရေးကြီးလဲဆိုတတ္တတရားတဲ့ယုံကြည်ဖို့တရားတရားအရေးကြီးပါတယ်တရားတရားကမိမိတို့ဟောကြားပေးတဲ့မြတ်စွာဘုရားပေါ်၌လည်းယုံကြည်ရမယ်မိမိတို့ကျင့်ကြံနေတဲ့တတိပဋ္ဌာန်တရားပေါ်မှာလည်းယုံကြည်ရမယ်မိမိတို့ကိုတရားပြသပေးနေဆရာသမားတွေပေါ်မှာလည်းယုံကြည်ရမယ်မိမိတို့ကိုယ်ကိုယ်လည်းတို့ဟာတရားဓမ္မရတတ်တဲ့ပုဂ္ဂိုလ် အင်္ဂါ6ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဖြစ်တယ်လို့ယုံကြည်ပြီးတော့တရားတရားပြည့်ပြည့်ဝဝထားပြီးအတုမတရားရနိုင်တယ်ဒါကြောင့်အဲ့တော့တရားရနိုင်တော့လေရှုနီးမှတ်နီးတွေမကြွမကျင်ဒေါမပေါက်ဘူးရှေ့မှတ်နောက်မှဆက်ဆံပြီးရောမမှတ်နိုင်ဘူးရှေ့တရာနောက်တရာဆက်ဆံပြီးရောမမှတ်နိုင်ဘူးရှေ့ဝရိယနောက်ဝရိယဆက်ဆံပြီးအောင် ရှေ့သမာဓိနောက်သမာဓိဆက်စပ်မိအောင်ရှေ့ပညာနောက်ပညာဆက်စပ်မိအောင်မမှတ်နိုင်ဘူးဆိုမဖြစ်ဘူးတဲ့အဲ့လိုမှတ်နိုင်ဖို့ဆိုတာကရှုနည်းမှန်နည်းကိုအင်မတန်မှကျွမ်းကျင်လိမ္မာရပါတယ်ဒါကြောင့်ဘုန်းကြီးတို့တရားအထုတ်ခဲ့စဉ်တုန်းကယဟန်ဆေဝါယတက်တော်30ရန်ကုန်မြို့မဟာသီရိတ်တာကြီးမှာတရားအထုတ်အထုတ်တော့အလုတ်ပိတရားဆိုတာ ဟိုတနေ့ကလည်းဆရာတော်ဥဒုဇနဒီယန်စီဆရာတော်ဟောပြီးပါပြီအဲဟောပင်ဟောညာတော်လည်းတကောက်နဲ့မမှတ်မိဘူးအဲဘုန်းကြီးတို့တကာကြီးတကမာကြီးတွေမပြောတယ်ဘုန်းကြီးတို့တကောက်နဲ့မမှတ်မိဘူးမမှတ်မိတော့နေတိုင်းသွားနာတောင်းရတယ်နေတိုင်း every day ပေါ့လေနေတိုင်းနေသွားနာတောင်းရတယ်ညနေ6နာရီထိုးတိုင်းယောဂီအသေးရောက်ယောဂီအသေးရောက်တိုင်းတရားကဖွင့်တာကိုဖွင့်တော့ အဲ့ဒါအမြဲတမ်းနေတိုင်းသွားနားထောင်နေတိုင်းသွားနားထောင်နေတိုင်းသွားနာတဏိတက္ကနာသဘောပေါက်တက္ကနာတမျိုးသဘောပေါက်နေတိုင်းနာလီကောင်းလီဒါကြောင့်ဘုန်းကြီးကအဲ့ဒီမာစီဆရာတော်ဘုရားကြီးကိုတော်တိုင်ရေးသားတော်မူခဲ့တဲ့ဝိပဿနာရှုနည်းဒုတိယတွဲကကြည့်ပြီးတော့ မလွဲအောင် မကြုံအောင် မတိမ်အောင်မစောင်းမမအောင်မြတ်စွာဘုရားနဲ့ဆရာတော်ဘုရားကြီးတို့ဝယ်ပူဇော်ရအောင်စာရွက်ကြည့်ပြီးတော့ဗတ်မှဖြစ်ပါတယ်တဲ့နော်အဲ့တို့လုတ်ပေးတရားတို့သိပြီးသားပါကွာဘာလို့ဒါတွေဓက္ကဓက္ကဟောနေတယ်လေလို့လို့စိတ်ထဲမှာမအောင်မိပဲနဲ့အဲယောဂီအောင်မြတ်ကလည်း ကိုကိုကိုအောင်လို့မတတ်မဲ့တို့အသစ်ပဲအသစ်တရားလည်းတို့ကအသစ်ပဲဒါဒီဓကဓကနာလီတို့အတွက်ကောင်းလေလို့သဘောပေါက်ပြီးနာမတာလင်းအကျိုးရှိမယ်ဒါတို့သိပြီးသားပါလို့ပေါ်ပေါ်ဆဆဆိုလို့ရှိရင်ဖြင့်ရတဲ့ရတိုက်တဲ့အကျိုးတွေမရမှဆိုးတဲ့အတွက်ကြောင့်ဒီဒီကြာကြာဂယုတစိုက်နာကြဖို့ရာ လေးလေးနက်နက်ရှင်းဥစွာတိုက်တွန်းလိုပါတယ်ဤသူတော်ရှင်မာဇီဆရာတော်ဘုရားကြီးဟာဝိပဿနာလုပ်ပြီးတရားရေးသားနေတော့အရွယ်မှာအရွယ်ကလည်းငယ်ပါသေးတယ်အဲပြစ်နေတဲ့ကြစစ်ပွဲကြီးပြစ်နေတဲ့ချိန်နဲ့အဲ့ဒီမှာသက်ခန္ဓာမငဲ့ညာပဲတတဝဝိနည်းများစွာ တရားဓမ္မတွေသိပါစေမြင်ပါစေ ကျင့်နိုင်ပါစေကြံနိုင်ပါစေအထုနိုင်ပါစေဆိုတဲ့အင်မတန်မှနိုင်စမရကြီးမားလာတဲ့အနန္တမေတ္တာစေရနာဖြင့်ရေးသားခဲ့တဲ့စာကိုဘုန်းကြီးတို့ကဖတ်ကြားပြီးတော့ဟောကြားပေးပါမယ်အခြေခံရှုမှတ်ပုံနဲ့စာ၍အထုပုံမိမိဝမ်းပိုက်ကို စိတ်ပြည့်စူးစိုက်၍ကြည်နေပါ ဖောင်းကြွလာတာ ပိန်ကျသွားတာကို တွေ့ရလိမ့်မယ်။ဘောင်းနာပိန်နာကိုထင်ရှားမတွေ့ရပါကဘိုက်မှာလက်ထား၍ကြည်ပါ။တောင်းလောက်ကြာ၍ဘောင်းတိုင်းပိန်တိုင်းထင်ရှားပေါ်လာလင်ဝင်သက်ရှူခိုက်၌ဝမ်းပိုက်ပေါင်းကြွ၍ရှားလာသည်ကိုပေါင်းတယ်လို့မှန်။ ထွက်တဲ့ရှိုက်ကိုင်၌ဝမ်းပိုက်ပိန်ကြရွေရှားသွားသည်ကိုပိန်တယ်လို့မှန်ဖောင်းကိုင်၌ဝမ်းပိုက်ဖောင်းတဲ့လာရာကိုထင်ရှားသိရမယ်ပိန်ကိုင်မှဝမ်းပိုက်ပိန်ကြသွားတာကိုထင်ရှားသိရမယ်တို့ဖြစ်လင်ဝိုင်းပိုက်တန်တန်ပြည့်ညတ်ကိုလည်းသိရမရောက်လို့လို့တွေးတော့ရမယုံမှန်းနဲ့ အတုကာဇမှာပြဉ္ညတ်ကိုလုံးလုံးဖြောင်း၍ရှုရမဖြစ်နိုင်ပြဉ္ညတ်ရောထင်ရှားသိ၍ရှုမှတ်သာလင်သမာဓိတတိညာယဉ်တန်လွယ်ပေသည်ဉာဏ်ယဉ်သောအခါ၌ကပြဉ္ညတ်အာယုံလုံးစွဲကွယ်ပြောင်း၍ပရမတ်သဘော၌သဘောမြ၌သာအတိညာရောက်လျက်ရောက်လျက်ရှိလိမ့်မယ်ထို့အပြင် ဒွါရ6ပါး၌တင်ရှားစွာဖြစ်ပေါ်သောယုံနိုင်တို့ကို အစဉ်တိုင်းမှတ်သိခြင်းသီးသာလျင်ဝိပဿနာဤပြည့်စုံသော အလုတ်သဘောမှန်ဖြစ်တယ်သို့တော်လည်းအတုခါဇ၌တတိတမာတိအာမရှိသေးသောကြောင့်ဖြစ်စဉ်အတိုင်းလိုက်၍ရှုမှတ်ရန်ခရင်တယ်မမတ်တဘဲတော်လည်းရှိတတ်တယ်မှတ်စရာကိုရှားကြံလျက် အချိန်များစွာလဲကုံသွားတတ်တယ်ထို့ကြောင့်အစဉ်သာဝရလည်းရှိမှတ်သိရန်လည်းအလွန်လွယ်ကူတဲ့ထင်ရှားသောဖောင်းမှုပေမှုတို့ကိုအစအရင်ကံပြု၍ရှုမှတ်ရန်ဤ၌ညွန်ပြအပ်ပါれဉာဏ်ရင်သောအခါ၌ဖြစ်စဉ်တိုင်း၌၍မှတ်ပုံကိုနောက်၌တွေ့ရလက်တံတို့ပြည့်၍အောင်းတိုင်းပိန်တိုင်းဖြစ်ပေါ်စေအခိုက်တန့်ကြအောင် ပေါင်းတယ်ပိန်တယ်ပေါင်းတယ်ပိန်တယ်လို့မပြတ်မစဲမှတ်ပါစိတ်ပြင့်တာမှတ်ရမယ်နှုတ်ကရွတ်စုရန်ကမလူပါပေါင်းမှုပေမှုထင်ရှားစီရန်အထုတ်၍ပြင်းပြင်းရှုရှိုက်ခြင်းကိုလည်းမပြုရအသက်ရှုရှိုက်မှုကိုနှေးအောင်မြန်အောင်လည်းမပြင်ရပြင်းလည်းမကြမီမောပန်း၍မမတ်နိုင်ပဲရှိတတ်တယ် တို့ဖြစ်၍ပဂတိရှုနေကြတာမှန်မှန်ရှုလျက်အခိုက်တန့်ကြအောင်မှတ်ပါလေပေါင်းတယ်ပိန်တယ်လို့မပြတ်မှတ်နေစဉ်အကြအကြမှာစိတ်ကူးကြံစီမှုများ ဖြစ်ပေါ်လာလိမ့်မယ်ထိုစိတ်ကူးများကို ခေါ်နေကြတိုင်းသာမှတ်လေထိုစိတ်ကူးများကိုခေါ်နေကြတိုင်းသာမှတ်လေမှတ်ပုံက စိတ်ကူးရင်စိတ်ကူးတယ်စိတ်ကူးတယ်လို့မှတ်ကြံရင်ကြံတယ်ကြံတယ်လို့မှတ်တွေးရင်တွေးတယ်တွေးတယ်လို့မှတ်စဉ်းစားရင်စဉ်းစားတယ်လို့မှတ်စဉ်းကျင်ရင်စဉ်းကျင်တယ်ဟုမှတ်စိတ်သွားရင်သွားတယ်လို့မှတ်တိနေရရမှစိတ်ရောက်ရင် ရောက်တယ်လို့မှတ်စိတ်ကူးထဲမှာတစုံတယောက်နဲ့တွေ့ရင်တွေ့တယ်လို့မှတ်စိတ်ထဲမှာပေါ်လာတဲ့ တစုံတယောက်နဲ့စကားပြောနေရင်တစုံတရာကိုမြင်မြင်နေမြင်နေလို့မှတ်ထိုအမြင်ပြောက်သွားအောင်အထက်တက်မှတ်တဲ့စိတ်ကူးထဲမှာ ပြန်ပြီးမပြတ်မှတ်လေတဲ့ဤသို့မှတ်နေစဉ်တတွေးမျိုးချင်းမျိုးချင်းတယ်လို့မှတ်မျိုးရင်မျိုးတယ်လို့မှတ်ထွေးခြင်းရင်ထွေးခြင်းတယ်လို့မှတ်ထွေးရင်ထွေးတယ်လို့မှတ်ပြီးရင်ပေါင်းနေပိန်တယ်လို့မှတ်နေကြကုန်တာပြန်ပြီးမပြတ်မှတ်လေ ခေါင်းငုံရင်ငုံကျင်နေလို့မှတ်ငုံစဲမှာရွေတိုင်းရွေတိုင်းငုံနေငုံနေလို့မှန်မမြန်စီနဲ့ပြီးပြီးငုံလီကောင်းမို့လို့ရင်မောကျင်နေလို့မှတ်မောစဲမှာရွေတိုင်းရွေတိုင်းမောရဲမောရဲလို့မှတ်ဖြည်းဖြည်းလေးမော်လီပြီးရင်ဖောင်းနေပိန်နေလို့မှတ်နေကြကိုသာပြန်ပြီးမှတ်လီ တဏီယာယာမညောင်းမှုလွန်ကဲထင်ရှားလာရင်ထိုညောင်းမှုကိုသာစူးစပ်၍ညောင်းနေညောင်းနေလို့မနှေးမမြန်ပန်း၍မပြတ်မလီထိုညောင်းမှုသည်မတ်နေစဉ်မှာပင်တပြေးပြေးသေးတဲ့ကကွယ်ပြောင်းရည်လွယ်သွားတတ်၏မကန်တာအောင်လွန်ကဲရည်လည်းလာတတ်၏ ပကံတာဖြင့်ပြုပြင်လိုလင်ထိုစိတ်ကို ပြင်ကျင်နေဟုမှတ်၍ပြင်သောကိုမူရာများကိုလည်းခေါ်နေကြတိုင်းပင်ဆက်၍မှတ်လေမှတ်ပုံကခြေလက်တို့ကိုကြွလိုလင်ကြွကျင်နေလို့မှတ်ကြွလင်ရွေတိုင်းရွေတိုင်းကြွတယ်ကြွတယ်လို့မှတ်ဆန့်ရင်ဆန့်တယ်ဆန့်တယ်လို့မှတ်ဂွေရင်ဂွေတယ်ဂွေတယ်လို့မှတ် ချရင်ချတယ်ချတယ်လို့မှတ်မမြန်စီနဲ့ဖြည်းဖြည်းပြင်နော်တနေရာ၌ထိရင်ထိတယ်လို့မှတ်ဤသို့ပြုပြင်ပြီးသောကာမဖြစ်စီမှတ်နေရင်အလိုလိုအညောင်းပြောက်သွားသောကာမဖြစ်စီပေါင်းနေပိန်နေလို့မှတ်နေကြကိုယ်သာပြန်ပြီးမပြတ်မှတ်လေတနေရာရာမှပူမှုတင်ရှားလာရင်လည်း ထိုပူမှုကိုထိုပူမှုကိုသာစုဆက်၍ပူရဲပူရဲလို့မနစ်မမြန်မမှန်ပန်း၍ပန်း၍မပြတ်မှတ်လီမှတ်နေရင်ပူမှုကွယ်ပြောက်သွားလင်ပေါင်းနေပိန်နေလို့မှတ်နေကြကိုသာပြန်၍မှန်ပူမှုလွန်ကဲလာ၍ပြုပြင်လိုရင်ပြင်ကျင်တယ်လို့မှတ်၍ပြင်သောကိုအမူအရာများကိုလည်း ကြွခြင်းနဲ့ကြွရဲကြွရဲစသည်ဖြင့်ရင်းဤအတိုင်းမလစ်လက်ရအောင်မှတ်လျက်ဖြည်းဖြည်းပြင်လေပြီးဆုံးသွားလင်ဖောင်းနေပိန်နေလို့မှတ်နေကြကိုသာ ပြန်၍မပြတ်မှတ်လေ အရာဆိုင် မရှိစီရာတဏှာရာ၌ရာမှုဖြစ်ပေါ်လာရင် ထိုရာမှုကိုသာစုဆက်၍ရတယ်ရတယ်လို့မနေမမြန်ပန်း၍ပန်း၍မပြတ်မတ်လေမတ်နေရင်အရာပြောက်သွားရင် ဖောင်းမှုပိန်မှုကိုသာ ပြန်၍မတ်လေမကန်တာ၍အရာပြောက်လိုရင် ဖြောက်ခြင်းတယ်လို့ဖြစ်စီကုတ်ခြင်းတယ်လို့ဖြစ်စီမှတ်လက်ကိုကြွလိုရင်ကြွတယ်လို့မှတ် ကြွရင်ကြွတယ်ကြွတယ်လို့မှတ်ဖြည်းဖြည်းကြွလေရတဲ့နေရာနဲ့ထိရင်ထိတယ်လို့မှတ်အရာဖြောက်သောအခါဆွဲတိုင်းတွန်းတိုင်းဖြောက်တယ်ဖြောက်တယ်လို့ဖြစ်စီကုတ်တယ်ကုတ်တယ်လို့ဖြစ်စီမှန်တော်ကျင်ရင်တော်ကျင်တယ်လို့မှတ်လက်ကိုပြန်ချလို့ရင်ချခြင်းတယ်လို့မှတ် ခြားသောအခါခြားတယ်ခြားတယ်လို့မှတ်အောက်၌ထိရင်ထိတယ်ထိတယ်လို့မှတ်ပြီးရင်ဖောင်းတယ်ပိန်တယ်လို့မှတ်နေကြကိုသာပြန်ပြီးမပြတ်မှတ်လေအဲ့ပါလေမှတ်တာပေါ့နော်အဲ့ပါလေမှတ်တာပေါ့အလုံးရှင်းကြရမလားမေးစမောရှင်းကြရမလားဘယ်လိုတော့ So that is a question for you ရှင်းတယ် this the method is the method clear to you or not ဟဲ့လောလောအဲကျန်တဲ့အပိုက်တွေဓမ္မငါမှာဆက်ပြီးတော့ဟောပါမယ်နော်ခဏသစ္စာ၄ပါးဖွဲ့ပြပြီးတရားသိမ့်ပါမယ်အဲ့တော့ဒီတရားဒီစာအုပ်ကြီးပါဠိလိုကိုအဲမြန်မာလိုစာအုပ်ကိုဆရာတော်ဘုရားကြီးဟာအသက်ခန္ဓာမငဲ့ညာပဲနဲ့ဒါစိတ်ကြီးအတွင်းမှာ ဒါရေးသားပြီးတော့တတ္တဝါများအတွက်ချီးမြှင့်ကြတာအင်မတန်မှကြီးစုတင်မှုအလွန်ကောင်းပါတယ်ဘုန်းကြီးတို့ဒါပါဇက်နဲ့ပြောရင်လွဲရင်လွဲအောင်ပါနော်တို့ဘာမှမလွဲမချုံမတိတ်မဆောင်ရဆရာတော်ဘုရားကြီးအသက်ခန္ဓာကိုစွန့်ပြီးတော့ငါတို့အတွက်ဟောရေးသားဟောကြားခဲ့ပါလားလို့ဆရာတော်ကြီးကိုအထူးကြီးညိုတရားပွားပြီးတော့ဒီတရားကိုဆက်လက်ကြင်ကြံကြမယ်ဆိုရင်ဆရာတော်ဘုရားရေးရကြ ဟောရာကျိုးလည်းနတ်ပါလိမ့်မယ်ကိုယ်လည်းလူဖြစ်ရာကျိုးသာသနာတွေ့ကျိုးနတ်ပါလိမ့်မယ်ဤကဲ့သို့တရားဟောတရားနာအကျွန်ုပ်တို့ဤလောကီယုံနာခန္ဓာအယနာတတရားတို့သည်၎င်းတလောကလုံးတကဘာလုံးမှာရှိတဲ့လူနတ်မြတ်တတ္တဝအနန္တတို့ဤလောကီယုံနာခန္ဓာအယနာတတရားတို့သည်၎င်းဖြစ်ခြင်းပြည့်ခြင်း ။အိုခြင်းနာခြင်းသိခြင်းနှိပ်စက်တဲ့ဆင်းရဲဆင်းမှန်ဖြစ်တဲ့အတွက်ကြောင့်ဒုက္ခသစ္စာဒုက္ခသစ္စာခန္ဓာကြီးဖြစ်အောင်တည်ထောင်ပြီးတဲ့တဏှာ၃ပါးတဏှာ၆ပါးတဏှာတရား၈ပါးကသမှုတရားသစ္စာအဲ့ဒီတဏှာချုပ်ရာငြိမ်းရာအေးရာဖြစ်တဲ့နိဗ္ဗာန်ချမ်းသာမြတ်ကြီးကនិရောဓသစ္စာ နိဗ္ဗာန်ရောက်ကြောင်းမခင်ရှိတံတတိပဒံမြတ်တရားနေမြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာမြတ်သောဝေယဝိစ္စမြတ်သောသာသနာမှုကောင်းမှုတွေကမက္ကသစ္စာလို့သစ္စာ၄ပါးတရားသိမြင် မဝင်ဘိုးဝင်နိဗ္ဗာန်မြင်ကတန်တိတုကဝိမု ക്തി အယတာ၄ချိန်တိုင်တိုင်ခံစားနိုင်ကြပါစေကုန်သတည်း